နှစ်စဉ်နှစ်တိုင်းတော်လာပြီနေ့မှာနိပ္ပတိဩဝါဒခံယူဝဲပူဇော်ဝဲကျင်းပခဲ့ပါတယ်ဒီလိုကျင်းပခြင်းရည်ရွယ်ချက်ကတော့ဒီသာသနာ့ရိပ်သာဒီတော်တွေကစပြီးတရားထုတ်သွားတဲ့ယောဂီဟောင်းတွေဟာတစ်နှစ်တစ်ကြိမ် မိမိတို့တရားထုတ်တဲ့ဌာနကိုလည်းပဲရောက်ကြရအောင်မရောက်ဘူးသေးတဲ့ယောဂီတွေလည်းပဲရောက်ကြရအောင်ရောက်ပြီးတော့ယောဂီအဟောင်းသစ်တွေတွေ့ဆုံပြီးတော့အချင်းချင်းမေတ္တာဘာဝနာစသည်ကိုလည်းပွားများနိုင်ကြအောင်ပြီးတော့မိမိတို့ရှေးကအားထုတ်လာခဲ့တဲ့တရားလေးတွေများလည်းပဲ

တရားအထုတ်တဲ့ယောဂီပုဂ္ဂိုလ်တို့ဤစည်ရင်ကိုလည်းတင်ပြပြီးတော့ဝမ်းမြောက်ဝမ်းသာသာဓုနုမောဒနာခေါ်ကြရပါတယ်ဝမ်းမြောက်ဝမ်းသာသာဓုနုမောဒနာခေါ်ကြလဲအမှန်ကောင်းပါတယ်ဒီသာသနာရိပ်သာကမ္မဒါဒါနာတည်တော်ခဲ့တာဟာအခု15ကြိမ်မြောက်ဆိုတော့ကို15နှစ်ရှိနေပါပြီ။ 15နှစ်ရှိနေအဲဒီ15နှစ်အတွင်းမှာသာသနာ့ရိပ်သာမှာတရားထုတ်သွားတဲ့ပုဂ္ဂိုလ်ပေါင်းဟာဘယ်လောက်ရှိသလဲဆိုလို့ရှိရင်ဒီမှာစည်ရင်မှာ တွေ့ပြီးတော့ဖော်ပြထားပါတယ်အလုံးယောဂီပေါင်းอืมတပေါင်းနဲ့9000နဲ့300နဲ့80ရှိပါတယ်အဲ15000 380 ဒီသာသနာ့ရိပ်သာတစ်ခုတည်းကအထုသွားတဲ့ယောဂီတွေပါအဲဒီတော့ဒီသာသနာ့ရိပ်သာတည်တော်လိုက်တဲ့အတွက်ဒီသာသနာ့ရိပ်သာမှာဒီလောက်များပြားတဲ့ပုဂ္ဂိုလ်တွေတရားထုတ်ပြီးတော့ရသင်ရလိုက်တဲ့ဝိပဿနာဘာဝနာတရားဓုတွေကိုရပြီးသွားရတယ်ဆိုတာအာရုံပြုရလို့ရှိရင်အမှန်တကောဝမ်းမြောက်ဝမ်းသာစရာကောင်းပါလေ။ ဒါလည်းမကသေးပါဘူးဒီသာသနာ့ရိပ်သားကနေပြီးတရားထုတ်သွားလို့ပြန်သွားတဲ့အခါကာလကြတော့သူတို့နေရာဌာနမှာတရားပြကြတယ်တရားပြကြတော့အဲ့ဒီဌာနတွေကလည်းပဲဥယျာဉ်တွေမနှဲပါဘူးရှိုးဌာနတွေကဆိုလို့ရှိရင်သာသနာ့ရေးသားကတော့မများစေကမူသူတို့လည်းပဲတော်တော်ကိုများပါတယ်အဲဒီကအဲဒီကလည်းအထုတဲ့ပုဂ္ဂိုလ်တွေမနာများပြားပါတယ် အထူးအားဖြင့်ဆိုလို့ရှိရင်နိုင်ငံသားမှာယူရီးယားမှာသွားပြီးတော့ဒီသာသနာရေးသာကပဲသွားပြီးပြလိုက်တာဟာကမ္မဋ္ဌာန်းဌာနပေါင်း300လောက်ဖြစ်ထွန်းပြီးတော့အာထုတ်တဲ့ယောဂီပေါင်းဟာလည်းပဲတသိမ့်မကအများကြီးရှိပါတယ်ဒီပြင်နိုင်ငံသားတွေမှာလည်းပဲအသီးသီးရှိကြပါတယ်အဲဒီတော့အဲဒီလို ဒီသာသနာ့ဤသာတိတော်ခြင်းကိုအကြောင်းပြုပြီးတော့ဖြစ်ပွားသွားတဲ့ကမ္မဋ္ဌာန်းဌာနတွေတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေအဲဒီယောဂီပုဂ္ဂိုလ်တွေဤသာနာမှာဖြစ်ပွားတဲ့ကုသိုလ်တရားတွေဘာဝနာတရားတွေအာရုံပြုပြီးတော့ဝါမျက်ဝါသာနုမောဒနာဖြစ်ကြဖို့ရာလည်းရည်ရွယ်ချက်နဲ့ဒီနိဗ္ဗာန်ဤစည်းဝေးပွဲပူဇော်ပွဲကိုပြုလုပ်ပါတယ်အဲဒီနိဗ္ဗာန်ဤစည်းဝေးပူဇော်ပွဲကိုပြုလုပ်တယ်ပြုလုပ်တိုင်းထိုင်တရားလျော်သာဩဝါဒ တရားစကားကိုဘုန်းကြီးကနေ့တိုင်းနေ့တိုင်းပေးပြီးတော့နေပါတယ်အဲတရားတွေလည်းတော်တော်စုံပါဒီနေ့ဩဝါဒပေးဖို့ရစီစဉ်ထားတာကတော့မနှစ်ကပေးခဲ့တဲ့ဩဝါဒတရားနဲ့အတူတူပါပဲမနှစ်ကပါဠိကသုတ်ကမူတည်ပြီးတော့ဩဝါဒပေးခဲ့ပါတယ်ဒီနေ့သုလသစ္စကသုတ်က

အခုဇူလာသစ္စကသုံးမှာတော့ကိုပူဇော်ပုံတက်တက်ပါပဲဇူလာသစ္စကသုံးမှာသစ္စကပရမိုက်ကဝါရအခြေတင်ပြောပြီးတော့ရှုံးတဲ့အခါကာလမြတ်စွာဘုရားကိုမင်းများလျှောက်ထားပါတယ်မြတ်စွာဘုရားဤသာသနာတော်မှာဘယ်လောက်ကျင့်လို့ရှိရင်ယုံမှားခြင်းကင်းမြောက်သွားပါသလဲဘယ်လိုမေးပါတယ်တဆင့် နောက်ဘယ်လောက်ကျင့်လို့ရှိရင်ဖြင့်ညာနာဖြစ်ပြီးတော့ပြုဝေကိစ္စတွေကျင့်ဝေကိစ္စတွေအကုန်လုံးပြီးသွားပါတယ်လို့မေးပါတယ်အဲဒီလိုမေးကိုမြတ်စွာဘုရားကဖြေကြားပါတယ်အဲဒီဖြေကြားတဲ့အခါကာလမှာဧဝံဝိမုတ်တော်ခေါ်အဂိဝေဒနာ ဧဝဝိမု क्तो ကောအဂိဝေဒနာရိယတာဝကောတာထာဂတံယေဝသကရောတိဂရုံကရောတိမာနေတိပူဇေတိအဂိဝေဒနာအဂိဝေဒနာအနွယ်ရှိသောသစ္စကပရပဧဝဝိမု क्तो ဤသို့ကိလေသာတို့မှလွတ်မြောက်လေကြီးသော အရိယာသာဝကောမြတ်စွာဘုရား၏ဒီဒီသားဖြစ်သောပုဂ္ဂိုလ်သည်တထာဂတံယေဝမြတ်စွာဘုရားကိုသာလျှင်သကရောတိအယိုသေးပြုလေတော့သည်ဂရုကရောတိအလေးမြတ်ပြုလေတော့သည် မာနိတိညာနိုးလေတော့သည်ပူဇေတိပူဇော်လေတော့သည်အဲဒီမြတ်စွာဘုရား၏ဒီသားဖြစ်တဲ့ပုဂ္ဂိုလ်အစဉ်တိုင်းကျင့်လို့သောတာပန်ဖြစ်သွားလို့ရှိရင် ယုံမှားခြင်းကင်းပြီးတော့သွားတယ်ဒီကတိုးတက်ပြီးတကလာကျင့်သွားလို့ရှိရင်ညာနာဖြစ်သွားတယ်ကိလေသာတန်ရောစဉ်တွေကုန်ခန်းပြီးတော့သွားတယ်အဲ့ဒီခါကာလမှာပြုကျင့်ွယ်မရှိတော့ဘူးအလုံးစုံသောကိလေသာတွေမှာလွတ်မြောက်ပြီးတော့သွားတယ်အဲ့ဒီတော့ကိလေသာတွေကလွတ်မြောက်ပြီးတော့သွားတဲ့ပုဂ္ဂိုလ်ဟာအနုတ္တရိယတရား၃ပါးနဲ့လည်းပြည့်စုံတယ်ဒါသနာနုတ္တရိယတဲ့ မြည်ရင်းမှအများဆုံးပฏิဝိဒာနုတ္တရိနုတ္တရိရတဲ့အကျင့်ထဲမှာအများဆုံးဝိမု ക്ത နုတ္တရိရတဲ့လွမြောက်ခြင်းမှာအများဆုံးအဲ့ဒီအများဆုံးသုံးပါးနဲ့လည်းပြည့်စုံပြီးတော့သွားတယ်ဒီအများဆုံးသုံးပါးကတော့တက္ကထာမှာအမျိုးမျိုးဝေဖန်ပြီးတော့ထားပါတယ်လောကီလောကုတ္တရာတွေနှမျိုးလုံးနှမျိုးလုံးနဲ့ဝေဖန်ထားပါတယ်လောကုတ္တရာသက်သက်လည်းဝေဖန်ထားပါတယ် အဲ့တော့လောကီလောကုတ္တရာတွေဆိုရင်ပို့ပြီးတော့ပြည့်ကျယ်ပါလိမ့်မယ်သာသနာနုတ္တရိယဆိုတာဉာဏ်ချင်းအမြတ်ဆုံးဆိုတာလောကီအားဖြင့်ဝိပဿနာဉာဏ်လောကုတ္တရာအားဖြင့်အရိယာမဉ္ဉာဏ်တွေဟာဉာဏ်ချင်းအမြတ်ဆုံးနေပါပဲမတိယတာနုတ္တရိယအကျင့်အမြတ်ဆုံးမှာလောကီဘက်ကနေပြီးတော့ကြည့်မယ်ဆိုဝိပဿနာအကျင့်ဟာအမြတ်ဆုံးအဲ သောကုတ္တရာဘက်ကနေကြည့်ရင်တော့အရိယာမဲခြင်းအများဆုံးဒါဒီအများဆုံးငခုနဲ့လည်းပြည့်စုံတဲ့ဝိမု ക്ത နုတ္တရိယဆိုတာလောကီဘက်ကနေကြည့်မယ်ဆိုရင်လည်းတရေငါဝိမု ക്തി ဝိပဿနာကတရေငါဝိမု ക്തി ရာဆိုအများဆုံးပဲလောကုတ္တရာဘက်ကနေကြည့်မယ်ဆိုရင်တော့အရဟတအရဟတဖို့ဝိမု ക്തി အဲ့ဒါအများဆုံးဖြစ်ပါတယ်အဲ့ဒါတွေနဲ့ပြည့်စုံပြီးတော့သွားတယ်တဲ့အဲ့ဒီတော့နုတ္တရိယအများဆုံးသုံးပါးနဲ့ပြည့်စုံတဲ့မြတ်စွာဘုရား၏တပိသာဝကဖြစ်တဲ့ပုဂ္ဂိုလ်ဟာမြတ်စွာဘုရားကိုယ်သာလျှင်အယုသေးလေးမြတ်ပူဇော်ခြင်းပြုတယ်တဲ့ဘယ်လိုပူဇော်ခြင်းပြုတယ်လဲဆိုလို့ရှိရင်ဒီမှာပြထားတဲ့ ပါဠိရေး၅ပိုက်ပါပဲဘုဒ္ဓသောဘဂဝါဘောရာယဓမ္မံဒေသေတိတန်တော်သောဘဂဝါဓမ္မထာယဓမ္မံဒေသေတိတန်တော်သောဘဂဝါဓမ္မထာယဓမ္မံဒေသေတိဒိန်တော်သောဘဂဝါတရဏယဓမ္မံဒေသေတိပရိနိဗ္ဗူတော်သောဘဂဝါပရိနိဗ္ဗာနာယဓမ္မံဒေသေတိဒီစာပဲ၅ခုနဲ့မြတ်စွာဘုရားအာရုံပြုပြီးတော့ပူဇော်ပါတယ်တဲ့

အဲဒီလိုပူဇော်ရအောင်လို့မြတ်စွာဘုရားပူဇော်ရုံနဲ့မှုသည်မိမိတို့ဤဆရာသမားတွေလည်းပဲထုံဤတူပဲပူဇော်နိုင်ပါတယ်အဲဒါအမနာကိုကျေးဇူးများပါတယ်ပြီးတော့ဒီမြတ်စွာဘုရားပူဇော်ပုံဟာပူဇော်ရုံမဟုတ်ဘဲနဲ့ဘုရားရှိခိုးလည်းဖြစ်အောင်လို့ဘုန်းကြီးကနောက်ဆုံးကလည်းအဆက်သွယ်အဆက်သွယ်တွေထည့်ထားပါတယ်ဒါလေးတွေဘုန်းကြီးကဒီကနေ့မနေ့ကလည်းပဲဟောခဲ့ပါတယ် ဒီနေ့လည်းပဲဆက်ကြည်ကြည်လေးဟောဖို့ရစဉ်းစားပြီးတော့ထားပါတယ်ဒါပေမဲ့လို့ကျမ်းမာရေးသိမ့်မပြည့်စုံတဲ့အတွက်ဒီနေ့တော့ပြေတော့မဟောတော့ဘူးဒီခုခုတူယုံပြောပြီးလို့ရှိရင်ဒါပြီးရတော့မှာပဲဘုဒ္ဓသောဘဂဝါဘောဓယာဓမ္မတေသေတိသောဘဂဝါကျွန်ုပ်တို့များဤအာထာကုဝေယစီဖြစ်တော်မူသောထိုမြတ်စွာဘုရားသည်မနေ့တုန်းကပေးတဲ့ ဆောင်းမုတ်ထဲမှာငါတို့များဤလို့ထည့်ထားပါလေအဲ့ဒါအချို့ပုဂ္ဂိုလ်တွေမှာငါတို့ဆိုတော့ဘုရားအောင်ပြုတဲ့နေရာငါတို့ဆိုတော့ကိုနည်းနည်းဆိုရမှဝန်လေးနေပါတယ်လို့ပြောထားတဲ့အတွက်ဒီမှာပြင်ထားပါတယ်မင်္ဂတော့သာရဟိုဘုရားလျှောက်တော့မဟုတ်ပါဘူးကိုယ့်အကိုစဉ်းစားနေကိုယ့်အကိုစဉ်းစားတဲ့နေရာမှာဆိုတော့ငါတို့လည်းပြောနိုင်ပါတယ်ဒါပေမဲ့လို့တချို့ဝန်လေးတဲ့ပုဂ္ဂိုလ်တွေတော့ဝန်မလေးအောင်လို့ဘုန်းကြီးကကျွန်တော်တို့လိုပြင်ထားပါတယ် onye a ta ya obooddgobụyazichidomrdaza ụrọpịsaalamdigobjdiepinyenmbibicire orya lajiod alaladwepinye jibij tama mkpịsi lrad ya na ya maụ dbedi gorunazi baihojirebahi azdaorra

တို့ရှိကဒါတွေမသိခဲ့ဘူးအာထုမှဒါတွေသိရတယ်မြတ်စွာဘုရားဒီလိုတရားတွေသိအောင်လို့ဒီလိုဟာတွေဟောခဲ့တာပဲတို့ဆရာသမားတွေကလည်းဒီလိုတရားတွေကိုသိအောင်လို့ဒါတွေကိုဟောပြတာပဲညွှန်ပြတာပဲလို့အာရုံပြုပြီးတော့ဒီညိုဝေကုံတွေပေါ်ပြီးတော့လာပါတယ်ဥရိယဗယညာတို့ရောက်တဲ့အခါကာလကျရင်ရောင်လင်းပိဋိပါဒတိစသည်ဖြင့်တွေ့ပြီးတော့တရားရတာတွေတွေ့တဲ့ပုဂ္ဂိုလ်များဒါပြီးတော့အာရုံပြုနိုင်နေတာပေါ့ဩဒီလိုတရားသူတွေ လိုတရားရတာတွေကိုတို့သိအောင်လည်းမြတ်စွာဘုရားကဟောခဲ့တယ်ဆရာသမားတွေညွှန်ကြားခဲ့တယ်အာယုယူပြီးတော့ညိုဘကုနေပေါ်လာပါတယ်ကယ်၍အရိယာမညာရောက်သွားလို့သောတာပတိမညာရောက်သွားလို့သောတာပန်ဖြစ်သွားမယ်ဆိုလို့ရှိရင်မိမိမှာတက္ကာရီဝိသိကိစ္စအစရှိသောပယ်လေးပါးကြောက်စီတဲ့ကိလေသာတွေကင်းပြီးတော့သွားတော့อืมတို့ဒီလိုအပညာတွေရအောင်လို့ တို့ဒီလိုကိလေသာတွေကင်းကြီးအောင်လို့မြတ်စွာဘုရားဟောခဲ့တာပဲလို့အာရုံပြုပြီးတော့ကြီးညိုနိုင်ပါတယ်။ညာနာဖြစ်ရင်တော့သူပြောစရာမလိုတော့ဘူး။ဒါကြောင့်သောဘဂဝါကျွန်ုပ်တို့များဤအာထာကုဝေယစီဖြစ်တော်မူသောထုံမြတ်စွာဘုရားသည်ဘုဒ္ဓသစ္စာလေးပါးမှတရားကိုပိုင်ကြတဲ့နှင့်ပြည့်မြင်တော်မူပြီးဖြစ်၍ဘောလာယသရဝါများကျွန်ုပ်တို့အားလည်းအလားတူပင်ပြည့်မြင်ကြပါစေအကျိုးငှား ဓမ္မံသစ္စာလေးတံတရားမှကိုဒေသေတိကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါ၏ဓမ္မဝန္တံသက်တော်ထင်ရှားထိုမြတ်စွာဘုရားသခင်ကိုဟာကျွန်ုပ်သည်ဝဏာမိယူသည်မြတ်တို့လက်အောင်မိုး၍ရှိခိုးပါ၏မြတ်ရှင်ဘုရားဒီမှာလက်စုံမိုး၍လို့ဒီမှာရှိတယ်တချို့ကလည်းဒီလိုပဲလက်စုံမူ၍လို့ဆိုကြပါတယ်လက်ဆယ်ပြားစုံမူ၍ လည်းနှစ်ဖက်စုံမွေးလက်ဆယ်ပြားစုံတယ်ဒီလိုလေးပဲယူပြီးတော့လက်စုံမွေးလို့ဆိုကြပါတယ်ဒါပေမဲ့ဘုန်းကြီးမူကတော့လက်စုံမွေးမဟုတ်လက်အုပ်မွေးပဲပါဠိကကအင်ဇလိကရဏီယာအင်ဇလိန်ကတဝါတော့အင်ဇလိဆိုတာလက်အုပ်လက်နှစ်ဖက်လက်နှစ်ဖက်စုံပြီးတော့ထားတာကလက်အုပ်ခေါ်ပါတယ် လက်အုပ်မူ၍ဟိုအရင်နှစ်ကလက်အုပ်မူ၍လို့ဒီလိုပဲအောင်းမိပါတယ်။ဘုညာမူပေးတော့ကတော့ဒီလိုပေးလိုက်တာပါပဲ။ဒါပေမဲ့လို့သာဇီသမားကသူ့နှုတ်တဲ့တာနဲ့ထက်ပြင်းပြသိလိုက်တယ်လားမပြောတော့ပါဘူး။ဘုညာလည်းဒါမကြည့်ရဘူး။သူရိုက်ပြီးမှသိရတယ်။အဲ့ဒါတွေကလက်အုပ်မူ၍ပဲဘုန်းကြီးမူကတော့လက်စုံမူ၍ဆိုရင်ဘာအပြည့်ရှိတော့သဘာမှတော့ပြည့်မရှိပါဘူး။ပါဠိနဲ့မညီဘူးက။အဲ့ဒါဒီဟာ စာရေးတွေဘုန်းကြီးကပါဠိအနယ်ကလေးတွေဖတ်သွားတယ်ဒီတိုင်းဒီတိုင်းတော့ဒီဥစ္စာသီးသန့်တရားဟောတော့ဒါလေးတွေကိုယောဂီပုဂ္ဂိုလ်တွေလည်းဆိုရတယ်အခုတော့ဆိုဝေးအချိန်ပြီးလို့ရှိတယ်အချိန်တွေများများကုန်နေတယ်ဒီပြီးတော့လည်းဟောဝေးအချိန်ဘုန်းကြီးကမဟောနိုင်ဘူးလားဒီတကားလည်းနဲ့ပြီးတော့နည်းနည်းတော့အချိန်နည်းနည်းများများပြီးတော့ဟောရမှာ

တေပေတိကရုဏာစေသောပညာအပြင်ဟောကြားတော်မူခဲ့ပါပေ၏ဓမ္မဂွန်တံသက်တော်တင်ရှားထိုမြတ်စွာဘုရားသခင်ကိုအဟံကျွန်တော်သည်ဝန္နာမိယိုသည်မြာနိုးလက်အုံမိုး၍ရှိခိုးပူဇော်ပါ၏အရှင်ဘုရား သောဘဂဝါထိုမြတ်စွာဘုရားသည်ဒါအရှိအရှိရှိလူကျွန်တို့ရှိရှိကအတိုင်းနဲ့သောဘဂဝါကျွန်တော်တို့မြတ်အာထာကုဝေယအစီဖြစ်တော်မူသောထိုမြတ်စွာဘုရားသည်ဒီတိုင်းပဲပေါ်ရမယ်ဒီမှာစာရွက်ရှင်ပြည့်နေမလို့တော့စာရွက်မလောက်ပဲနေမလို့တော့မြုပ်တာတဲ့သောဘဂဝါထိုမြတ်စွာဘုရားသည်တန်တော်မြင်ကြတွေ့ရာကြံသိရမှ ကိလေသာညစ်ကြေးကင်းစင်ဝေးလျက်ယဉ်ကျေးတော်မူပြီးသည်ဖြစ်၍ဓမ္မဒါယာသရဝါမြကျွန်ုပ်တို့အားလည်းလာတူစွာကိလေသာညစ်ကြေးကင်းစင်ဝေးလျက်ယဉ်ကျေးကြပါသည်ကျိုးငါဓမ္မယဉ်ကျေးစေရန်တရားမှန်ကိုတေတေတီကရုဏာရှိသောပညာဖြင့်ဟောကြားတော်မူခဲ့ပါ၏မြတ်စွာဘုရား

ဆရာဗုဒ္ဓယဉ်ကျေးမှုဒီဗုဒ္ဓယဉ်ကျေးမှုကတော့သီလသမာဓိပညာအကျင့်တွေကိုကျင့်မှယဉ်ကျေးနည်းနည်းကျင့်ရင်နည်းနည်းယဉ်ကျေးများများကျင့်ရင် များများယဉ်ကျေးပြည့်ပြည့်စုံစုံကျင့်ရင်ပြည့်ပြည့်စုံစုံယဉ်ကျေးအရှင်ဆုံးသရဏဂုံ၃ပါးလောက်နဲ့တရားတရားသံဃာကိုယ်ဝယ်စည်းကနေရင်နည်းနည်းတော့ယဉ်ကျေးမှုရတာဒီတဲ့တိုးတက်ပြီး၅ပါးသီလ ၅ပါးသီလတွေကတပါးပဲဆောက်တည်နေရင်လည်းပဲအသာယဉ်ကျေးနေတာပါပဲ၅ပါးလုံးဆောက်တည်ရင်ပိုးယဉ်ကျေးတာပေါ့၈ပါးသီလဆောက်တည်နေရင်ပိုးယဉ်ကျေးတယ်စင်သာမဏေသီလပိုးယဉ်ကျေးတယ်ဉာဏ်သီလဆိုရင်ပိုးယဉ်ကျေးတယ်ထိုးတဲ့တိုးတဲ့ပြီးဒီကလာတမာရီဘာဝနာတွေပွားများနေရင်ပိုးယဉ်ကျေးတယ်ထိုးတဲ့တိုးတဲ့ပြီးတော့ဝိပဿနာပညာတွေပွားများနေရင်ပိုးယဉ်ကျေးတယ်တန်တော့ယဉ်ကျေးဆိုတာပါတော့ကိလေသာညစ်ကြေးတွေကင်းနေတာကိုပြောတယ် ကိလေသာတွေကဘယ်ကဖြစ်တာတုံးဆိုမြင်ကြားတွေ့ရကြံသိရမှာတဲ့မြင်ရကလည်းကိလေသာဖြစ်တယ်ကြားရကလည်းကိလေသာဖြစ်တယ်တွေ့ရဆိုတာနာနာစားတာတွေ့ထိတာအဲဒီကလည်းကိလေသာဖြစ်တယ်ကြံသိရဆိုသီကုစစကြံသိရကနေပြီးတော့လည်းဖြစ်တယ်အဲဒီကဖြစ်တဲ့ကိလေသာတွေလုံးဝကင်းဝေးအောင်လို့ကျင့်တယ်ကင်းဝေးသွားပြီဆိုရင်ဒါယဉ်ကျေးတာမကင်းသေးရင်မယဉ်ကျေးသေးဘူး

အဲဒီသုံးနာဘုံကြီးရကိုဗမာပြည်ကရောအများကရောပထုံကြီးဆိုပြီးတော့ဒီလိုယူဆကြပါတယ်တချို့ကလည်းဒီဥစ္စာမဟုတ်သေးဘူးဆိုပြီးအဲသုမတလို့လည်းပြောကြပါတယ်ဒါအတူတူပေါ်လေကနာတဝိုင်လုံးအဲဒီကအဲဒီကစပြီးတော့ဗမာပြည်အောက်ပိုင်းမှာယဉ်ကျေးမှုရောက်လာတဲ့ဆိုတာမှာပဲဒီရင်ကဆိုလို့ရှိရင်ရာဇရိယစံပြီးနောက်နေပေါင်း230နဲ့ 6နှစ်ကကိုရောက်လာအဲ့ဒီအရင်ကဆိုရင်ဒီဗုဒ္ဓယဉ်ကျေးမှုဟာဒီမရောက်သေးဘူးလို့ဆိုရမှာပဲဒါစာပေကျမ်းဂန်ရပေါ့ဟိုထူထူစီရီယောတွေသမိုင်းတွေကတော့ဘုရားလက်ထက်ကတည်းကရောက်နေတာအများကြီးပေါ့လေအဲ့ဒါတွေကတော့သိကြတဲ့ဥစ္စာတွေမဟုတ်ဘူးသူတို့တော့အတည်ပြုလို့မဖြစ်ဘူးလို့ဆိုတာ ဗမာပြည်တစ်ပိုင်းမှာဆိုလို့ရှိရင်ဒီအနောဒထာမင်းလက်ထက်ကစပြီးတော့ဉာဏ်ရဟန်းကိုပြင့်ပြီးသာသနာပြုတာဒီမှာရာဇဝင်ရထင်ရှားတယ်။အဲဒီကစပြီးတော့ဘုရားယဉ်ကျေးမှုတွေရောက်လာတယ်ဆိုတော့မှာပေါ့။အဲဒီယဉ်ကဆိုလို့ရှိရင်အထက်ပိုင်းမှာဘုရားယဉ်ကျေးမှုတွေမထင်ရှားသေးဘူးလို့ဆိုရလိမ့်မယ်။အဲဒီခုတည်ရှိနေတဲ့ဘုရားတရားတွေကိုကျင့်သုံးနေကြသမျှကာလပတ်လုံးဟာ ဗုဒ္ဓယဉ်ကျေးမှုတွေဒါတွေဖြစ်နေမှာအဲဒီအခုရှိတဲ့ပုံကိုယ်တွေရဲ့သာမီးစင်ဆက်တွေကဒီနေ့ကြလို့ရှိရင်ဒီတရားတွေမကျင့်ကြဘူးဟာဘာသီလအောက်တည်ဆုံးသီလတော့မကျင့်ကြဘူးဆိုလို့ရှိရင်တော့ဒီယဉ်ကျေးမှုတွေကွယ်ပြောက်သွားမှာပဲပေါ့ဘုရားယဉ်ကျေးမှုတွေပဲပြောက်သွားမယ်ဒီပြင်အနောက်နိုင်ငံယဉ်ကျေးမှုတွေတော့ရှိမှာပေါ့လေလောကယဉ်ကျေးမှုတွေကတော့ အဲဘုရားယဉ်ကျေးမှုတွေပဲပြောက်သွားလို့ရှိရင်ပြင်းဘုရားတရားတော်လူအချင်းလူရိုင်းတွေလို့ခေါ်မှာဟောလူရိုင်းတွေလူရိုင်းတွေဖြစ်သွားမယ်တဲ့ဒါတရားစဉ်းစားကြည့်လို့ရှိရင်တော့စိုးရိမ်တယ်တော်တော်ကောင်းတယ်နောက်ကြလို့ရှိရင်အခုရှိတဲ့လူတွေရဲ့တာမီးမြစ်တွေဘုရားယဉ်ကျေးမှုတွေကင်းပါပြီးလူရဲ့အရိုင်းဆိုင်တွေဖြစ်သွားမှာတော်တော်စိုးရိမ်တယ်ကောင်းတယ်ဟိုအင်ဒိုနီးရှားမှာယင်တုန်းကဘုရားယဉ်ကျေးမှုတွေထုံးထုံးကားခဲ့မှုတွေခုနောက်ပိုင်းမှာဘုရားယဉ်ကျေးမှုတွေဟာ တော်တော်တင်မြုပ်ွယ်ပြောက်သွားတာမရှိသလောက်ဖြစ်နေပါပြီအဲဘုရားတရားတော်နဲ့ကြည့်မယ်ဆိုလူရင်းနေလို့ခေါ်ရမှာပေါ့လို့ကအဲဒီတော့မြတ်စွာဘုရားမိမိကိုယ်တော်တိုင်ဓဝါကြောင့်ပါကဖြစ်ဖြစ်နိုင်တဲ့ကိလေသာတွေကင်းရအောင်ခြင်းလို့ဒီကိလေသာစိတ်တော့တွေကင်းပြီးတော့ရင်ကြီးတော်မူပဲသတ္တဝါတွေလည်းထို့အတူရင်ကြီးကြပါစေလို့ဒီတရားတွေဟောကြားခဲ့ပါတယ်အဲဒါအောင်ပြုပြီးတော့လည်းပဲ <clears throat> ကြီးညိုနိုင်ပါတယ်ဒါဟာကိုယ်တိုင်ကြင့်ကြည့်တဲ့ပုဂ္ဂိုလ်ကိုယ်တဏ္ဍာမှာဒီကိလေသာကင်းသလောက်ကလေးနဲ့နှလုံးသွင်းလိုက်လို့ရှိရင်ကြီးညိုပွဲတွေနာပေါ်လာတယ်ကိုယ်တဏ္ဍာမှာဒီကိလေသာလေးတွေကကင်းကင်းတယ်များကင်းသွားတော့ဩမြတ်စွာဘုရားမှာဒီကိလေသာတွေကင်းပြီးရင်ကြီးတော်မူတာပဲကိုယ်မူရာနှုတ်မူရာစိတ်မူရာအလုံးရင်ကြီးတော်မူတာပဲလို့ အဲဒီလိုယဉ်ကျေးပြီးတော့တို့လည်းပဲယဉ်ကျေးအောင်လို့မြတ်စွာဘုရားဆုံးမခဲ့တယ်တို့ဆရာသမားတွေကလည်းယဉ်ကျေးအောင်လို့ဆုံးမတော်မူတယ်အဲလိုအာရုံပြုပြီးတော့ကြီးညိုပြီးတော့သာပူဇော်ဖို့ပါပဲတန်တော်သောဘဂဝါဓမ္မထာယဓမ္မတေသေတိသောဘဂဝါထိုမြတ်စွာဘုရားသည်တန်တော်မြင်ကြားတွေ့ရာကြံသိရာမှကိလေသာအငြိအကျင့်ကင်းစင်ဝေးလျက် ယင်ကျေတော်မူပြီးသည်ဖြစ်၍ဓမ္မဒါယသတ္တဝါများကျွန်ုပ်တို့အားလည်းလာတုဇာကိလေသာအငြိကျေကိစ္စဝေလျက်ယင်ကျေကြပါစေခြင်းကျိုးငါဓမ္မံယင်ကျေစေရန်တရားမှန်ကိုဒေသေတိကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါ၏ဓမ္မဂုဏ်တံဟောရှိကတိုင်းပဲအလက်ရှိရှိပြီးရင်လို့ညီကိုရင်လောက်ထားတယ်ဟုတ်လား စာရီမဟုတ်စာစာအုပ်တွေပါတယ်မှာလည်းဒီလိုပဲကိုယ်ရင်းဒီလိုကလောက်တာလို့ရှိရင်ရှိကတိုင်းအနည်းပေါ်ရတယ်ဓမ္မဂုဏ်တန်သက်တော်တင်ရှားထိုမြတ်စွာဘုရားသခင်ကိုအဟံကျွန်ုပ်သည်ဝန္နာမိယောသေမြာနိုလက်ုံမို့၍ရှိရှိခိုးပူဇော်ပါ၏အရှင်ဖေရာသာ လေသေတိသောဘဂဝါထုံမြတ်စွာဘုရားသည်တန်တော်ရာဂသာသာအလှူရှားကင်းလျက်ငြိမ့်သက်ငြိတော်မူပြီးပြီဖြစ်၍သမထာယာတ္တဝါများကျွန်ုပ်တို့အားလည်းအလားတူစွာငြိမ့်သက်ငြိကြပါစေခြင်းကြောင့်ငါဓမ္မငြိမ့်သက်စီရန်တရားမှကိုဒီပေဒီကုနာရှိသောပညာဖြင့်ဟောကြားတော်မူခဲ့ပါ၏တံပဂဝန္တံ သတ္တောတင်ရှားထိုမြတ်စွာဘုရားသခင်ကိုဟန်ကျွန်ုပ်သည်ဝန္နာမိယူသည်များနိုးလက်အုံမို့၍ရှိခိုးပူဇော်ပါ၏အရှင်ဘုရားဒီပိုက်တွေကတော့အိဗယ်ပြောနေအချင်းကြာသွားတော့မယ်ဒီပါဠိနယ်ကလေးနဲ့ကျင်းမဲ့သွားတော့မယ် ဒိနောသောဘဂဝါတရဏယဓမ္မတေသေတိသောဘဂဝါထိုမြတ်စွာဘုရားသည်ဒိနောဩဃလေးပြာသံဃာဤဟူမှာကံရောက်နိဗ္ဗာန်ပေါအောင်ကူးမြောက်တော်မူပြီးပြီဖြစ်၍ဒရဏယသရဝါများကျွန်ုပ်တို့အားလည်းအလားတူစွာကူးမြောက်ကြပါစေခြင်းကြောင့်ငါဓမ္မံကူးမြောက်စေရန်တရားမှန်ကိုတေပေတိကရုဏာရှိသောအပညာအပြင်ဟောကြားတော်မူခဲ့ပါပေ၏ ဓမ္မဂွန်တန်သက်တော်ထင်ရှားထိုမြတ်စွာဘုရားသခင်ကိုအဟံကျွန်ုပ်သည်ဝန္နာမိရိုသေမြာနိုးလည်းအုံမိုး၍ရှိခိုးပူဇော်ပါ၏အရှင်ဘုရားပရိနိဗ္ဗုတောသောဘဂဝါပရိနိဗ္ဗာနာယဓမ္မတေသေတိသောဘဂဝါထိုမြတ်စွာဘုရားသည် ရိနိဗ္ဗူတောကိလေသာခသိမ့်လုံးစုံငြိမ်းမိပြီဖြစ်၍ပရိနိဗ္ဗာနာယသတ္တဝါများကျွန်ုပ်တို့အားလည်းလာတူစွာကိလေသာခသိမ့်ငြိမ်းကြပါစေခြင်းကြောင့်ငါဓမ္မံကိလေသာငြိမ်းရန်တရားမှန်ကိုဒေဝတိကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါပေ၏ဓမ္မဂုဏ်တန်သက်တော်ထင်ရှားထိုမြတ်စွာဘုရားသခင်ကိုအာကျွန်ုပ်သည်ဝနာမိ ယူသည်များနိုးလက်အုံမိုး၍ရှိခိုးပူဇော်ပါ၏အရှင်ဘုရားဟောနေတိုင်းနေတိုင်းပေးနေကြဆုံးမဩဝါဒလာကတော့ယောဂီဟောင်းနေလို့ရောယောဂီပိတ္တရောကျေးဇူးများပါတယ်အပေပေးငြိမ်းွယ်ညာအစဉ်အသိရောက်ပါစေတဲ့မြတ်စွာဘုရားဤသာသနာနဲ့တွေ့တဲ့အခါကလားအပေလေးပါမကြရောက်တဲ့ တရားအစဉ်တန်းလေးရတာဝေရလူသာပေါ့လေအာမဂံလေးသတိကံလေးအာမဂံတာဝန်ကံလေးဘယ်လေးပါမကြစီရပါဘူးလို့အာမဂံလေးလောကမှာမိအာမဂံအသက်အာမဂံစသည်ဖြင့်ဒီလိုအာမဂံလေးမျိုးမျိုးရှိကြတယ်ဘယ်လေးပါမကြစီရပါဘူးဆိုရင်အာမဂံလေးကလူတယ်အဲ့ဒါမြတ်စွာဘုရားဤသာသနာတော်နဲ့တွေ့မှ ကိုယ်တိုင်ကလည်းပဲတကယ်တမ်းကျင့်မှအထုမှသာရနိုင်တယ်ဒီရနိုင်တဲ့အခွင့်အရေးရှိနေတဲ့ခါကာလမှာအပယ်လေးပါးကိုမကြောက်ရောက်စေနိုင်တဲ့အပယ်လေးပါးကလွတ်မြောက်စေနိုင်တဲ့ညာစင်းကိုရောက်ဖို့ရအရေးကြီးပါတယ်အဲ့ဒါကဘာလို့ဆိုရင်သောတာပတိမေဖို့ညာမယ်အဲ့ဒီရောက်အောင်လို့အထုပါလို့ဆိုတာပထမဆုံးဘုန်းကြီးကဩဝါဒပေးပါတယ် အတူယုတ်ပဲဒီတိုင်းဒီတိုင်းလည်းပြောကြတာတော့ထူးဆန်းမဟုတ်ကဲဆိုရမယ်ပေပေငိမ့်ခွင်ညာအစင်အသင်ရောက်ပါစေပေပေငိမ့်ခွင်ညာအစင်အသင်ရောက်ပါစေပေပေငိမ့်ခွင်ညာအစင် သင့်ရောက်ပါစေသို့သော ဝိညာဉ်ဝိညာဉ်ဆင်းမြောက်ပြီးတဲ့ပုဂ္ဂိုလ်ကြောင့်အထုပ်ပါလို့တိုက်တွန်းပါတယ်။ဒါလည်းရည်ကြီးပါတယ်အရေးကြီးဆုံးပဲ။ဘယ်ဝိညာဉ်ဝိညာဉ်ဆင်းလေးဒီသာသနာမရလိုက်လို့ရှိရင်တော့ဘယ်ရောက်မှမသိဘူး။ဒါလေးကကြားကျင်မယ်လို့ဒီဘဝကမရရင်နောက်ဘဝရလိမ့်မယ်လို့မသေးကြဘူး။တချို့ကလိုလိုကူပြောတာတဲ့နတ်ပြည်ကြရမှာပဲ။နတ်ပြည်ကြသူရမယ်လို့ဘုရားတောင်းတာ။ အဲ့ဒါမသေးကြတဲ့ဥစ္စာကြီးကအဲဒီတော့ခုဘဝကတည်းကချိန်ခွင်းရတဲ့အခါကာလမှာဘယ်ရင်းကြီးငွေညာစင်ရောက်အောင်လို့အထုတ်ပါလို့တိုက်တွန်းပါတယ်တကယ်တော့အထုတ်လို့ရှိရင်လည်းသိလည်းမကြပါဘူးပါရမီညာအားလျော်စွာကြာလာရင်သူတလားတလားကြော်ကြော်လောက်ရှိမှာပေါ့သာရကလေးကကြိုးစားအထုတ်လိုက်လို့ရှိရင်ဘာမှမကြောက်ဘူးအဲဒီလိုအထုတ်ပါလို့ဒီလိုအထုတ်လို့ သဘင်းကြီးနဲ့ညာဆင်းတော့ရောက်ပြီကိုယ့်ဟာကိုယ်သိကြပြီသိကြတာဘယ်လိုသိကြတာလို့ဆိုရသော်ပြဟောတဲ့ဒေသနာရနဲ့သိကြတာပေါ့လို့ရသော်ပြဓမ္မရတာတရားဟောတာလေဓမ္မရတာတရား၄ပါးနဲ့ပြည့်စုံလို့ရှိရင်ဘယ်ပင်ကြီးနဲ့ညာဆင်းရောက်ပြီလို့ကိုယ့်ဟာကိုယ်ဆုံးပြနိုင်ပါလေဗုဒ္ဓေဝိသသဒါရိနာသမန္နာကတော့ရသော်ပြနဲ့ မတုံမလို့သက်ဝင်ယုံကြည်တဲ့သရာတရားနဲ့ပြည့်စုံရမယ်တဲ့ထို့အတူတရားတော်သံဃာတော်နဲ့တုံလို့သက်ဝင်ယုံကြည်တဲ့သရာတရားနဲ့ပြည့်စုံရမယ်ပြီးတော့အရိယာကာတသီလအရိယာတို့မြန်လို့အပ်တဲ့သီလနဲ့လည်းပဲပြည့်စုံရမယ် အဲဒီရတော့မြန်လို့ရတဲ့သီလဆို၅ပါးသီလပါပဲဒီ၅ပါးသီလဟာမကျုံးပုံမြင်မစည်းပဲနဲ့ဆိုတာလည်းပြည့်စုံရမယ်အဲဒီအင်္ဂါ၄ပါးနဲ့ပြည့်စုံလို့ရှိရင်အပယ်၄ပါးကလွမြောက်ပြီးငါဟာသောတာပန်ဖြစ်ပြီလို့ကိုယ့်အကိုဆုံးဖြတ်နိုင်တယ်ဆိုတဲ့အကြောင်းမြတ်စွာဘုရားကဒီအဲဒီဘုရားမှာဓမ္မရာသာတရားတော်မှာအတီလင်းဟောထားပါတယ် မှန်ကြည့်တယ်လို့ပဲမှန်နေကြည့်ရင်ကိုယ်ရည်ကိုမြင်တယ်လို့ဒီဓမ္မရတာတရားနဲ့တိုက်ဆိုင်ကြည့်ရင်ကိုယ်ကုံကျေစုပြည့်စုံတယ်ဆိုတာသိရပါတယ်တဲ့ဒါကြောင့်မို့အဲဒီပဲဘင်းချင်းကိုညာဆင်းကိုရောက်အထုပ်ပါလို့ဘုညာတိုက်တွန်းပါတယ်ရောက်နေပြီလို့ယူဆတဲ့ပုဂ္ဂိုလ်တွေဘယ်လိုလဲရှိနိုင်တာပေါ့အဲရောက်နေပြီဆိုလို့ရှိရင်တော်ဗလားဗျာဆိုဘုညာတော့တော်ပြီလို့ပဲသဘောကြပါပြီဒါလို့ဆိုလို့ရှိရင်ဒါပဲမြတ်စွာဘုရားကတော့

မြတ်စွာဘုရားသုံးမဩဝါဒအတိုင်းကျင့်ရအောင်လို့ဒုတိယဒီမှာယောဂီပုဂ္ဂိုလ်တွေနှစ်တိုင်းတိုင်းဘုန်းကြီးအောင်ဒီမှာဩဝါဒပေးပါတယ်ထိုညာဖြင့်လည်းမတော်ပဲဆင်းရဲခြင်းပါစေတဲ့ဘယ်ဝိညာဉ်နဲ့ညာဆင်းလောင်းတဲ့အာရတင်းနေမနေပဲနဲ့ဆင်းရဲခြင်းတွေတရားလို့သာသနာရတူရအောင်တတ်နိုင်လို့ရှိရင်အထုပ်ပါဦးလို့တိုက်တွန်းထားပါတယ်သူရမယ်ဘုညာဖြင့်လည်းမတော်ပဲ ရဲငြိမ့်ပါစေ။ဘုညာဖြင့်လည်း ကိုလိုတဲ့ဥစ္စာမရစေကမူမရောက်နိုင်စေကမူဖြစ်နိုင်တာလေးကတော့ရှိပါတယ်ရင်းနေတာကတော့ဘာလို့ဆိုရင်မပယ်ရသေးတဲ့လောဘဒေါသမောဟကိလေသာကြမ်းစားတွေဖြစ်ပေါ်လာရင်အဲ့ဒါကိုပယ်ဖို့ပါပဲဒါကတော့ဖြစ်ပါတယ်ဖြစ်ပေါ်လာတဲ့အခါရှုမှတ်ပြီးပယ်လိုက်နီးမပြင်းသူကခဲ့တာလောဘဖြစ်နေလေနီးမပြင်းမပယ်တော့ဘူးလောဘတွေဒဇင်လိုက်ကြီးဖြစ်နေတာဒုက္ခရောက်နေတာပဲ ဆေးမရှိလို့ဟိုတဲ့အနာအနာယောဂတွေအလူလဲခံနေရတယ်လို့ပဲအနည်းဆုံးဥပမာနဲ့ပြောရမယ်ဘုန်းကြီးတနေ့ကကြားတယ်။နေ့ကကြားတော့တော့ဒီနေ့တနာကြားတာပဲ73ရက်နေ့ကညရောနေ့ရောဒီနေ့တနာကြားတယ်။ဆေးမရှိရင်တော့ဘယ်နည်းဆက်ပြမှမသိဘူးလို့သာ။ဟောဒီမှာဒေါက်တာဦးမြင့်ဆွေဆရာဝန်ကလည်းအသိရှိနေတော့မနေ့ကအကြောင်းကြားလိုက်တော့လာပြီးဆေးထိုးဆေးပေးလိုက်တော့တရက်ထဲနဲ့သူကယောဂပျောက်သွားတယ်သူက။ ဒါဆေးလည်းရှိဆရာလည်းရှိလို့ပေါ့အဲချင်းချင်းပြောက်သွားနှိုးရင်ဒီကနေ့ဒီနေ့ဒီရက်မှာဒီလိုတရားလည်းဟောနေမှာမဟုတ်ပါဘူးထိုင်းတော်နေနေနိုင်မနေနိုင်ဘူးလူစားကြကြီးတော်တော်ပြင်းပြထန်ထန်ပြတာအဲ့လိုပဲလောဘဒေါသမောဟကိလေသာတွေဖြစ်နေလို့ရှိရင်ပယ်ကြံနိလန်းကမရှိတဲ့ပုဂ္ဂိုလ်တွေမှာဘာမှမပယ်တော့ဘူးမကောင်းမှတော့သိတာပဲသိပေမဲ့လို့သူလောဘဒေါသမောဟတွေအနှိမ့်ဆက်ခံနေရတာပဲ ကိလေသာယောဂါတွေခေါ်တယ်အခုတရားထုတ်တာယောဂီပုဂ္ဂိုလ်တွေမှာဆိုရင်တော့ဒီနည်းကရထားတယ်လောဘပြင်လောဘတွေရှုမှတ်လိုက်ပျောက်တာပဲတခါနဲ့မပျောက်နှစ်ခါမှသုံးခါမှလေးခါမှဆယ်ခါမှတရားမှပြောင်းမခြင်းမှပျောက်ရောပေါ်သူစားဆေးလည်းမပြောင်းမခြင်းတော့ရတာပဲမပြောင်းမခြင်းဒီဆေးပြီးဝဲရတာတူတူပါပဲဒေါသတွေဖြစ်လို့ရှိရင်လည်းစိတ်ပြည့်စုံသူစားလေးတွေမှတ် တခါနဲ့မပြောလို့ချင်းနှစ်ခါသုံးခါလေးခါငါးခါစသည်ဖြင့်ဆက်မှအခါတရားလည်းမှတ်နေတာပဲကြားတော့ပြောက်ရတော့ဆုံးကြလို့ချင်းပြောက်ပါတယ်လို့ဒါတော့ဘယ်တဲ့နည်းများစွာဘုရားကပေးတာအဲ့ဒီနည်းကခုရတယ်ဒါတော့လွယ်ပါတယ်လို့ဖြစ်ပေါ်လာများစိတ်ကြများပယ်ချနိုင်ပါစေတဲ့ဖြစ်ပေါ်လာလို့ချင်းအဲ့ဒီစိတ်ကြနေပယ်ပါတဲ့လက်မခံပါနဲ့ယောဂဝေဒနာဖြစ်လာရင်စိတ်ရှိတဲ့ပုဂ္ဂိုလ်ကစေစားပြီးတော့ ညာညာကုလိုက်တယ်လို့ပြောတယ်။ခေါင်းကိုဆေးရှိတဲ့ပုဂ္ဂိုလ်ခေါင်းကလည်းကြိုက်လာပြီးအိတော်တွေကလည်းဆေးလေးအသင်းရှိတယ်ဆိုရင်အဲ့ဒီဆေးလေးစားလိုက်ချက်ချင်းပြောက်သွားတာပဲ။အဲ့လိုပဲအခုယောဂအရာဂရောဒမောဟကိလေသာကျမ်းစာတွေပယ်နိုင်တဲ့တတိပဌာန်ရှုမှတ်နည်းကဆေးလေးရရထားတာအိတော်တွေကအိတော်တွေကမှပုံမတော်ကြနေဦးမှာမြန်မာရထားတဲ့အထုရတဲ့ပုဂ္ဂိုလ်ကအဲ့ဒီတော့ စိတ်ကြမ်းနေဖြစ်လာရင်ဒီခါလဲမှတ်ပြီးတော့ပယ်လိုက်ပေါ့စိတ်ထဲတင်ဖြစ်ရင်စိတ်ထဲတင်ငြိမ်းသွားအောင်ပယ်လိုက်စိတ်ထဲတင်မငြိမ်းလို့မှတ်တမဲ့ကိုမူရနှုတ်မူရနည်းနည်းရောက်ရင်နည်းနည်းတင်ငြိမ်းအောင်လို့ပယ်လိုက်ဉာဏ်ကြီးမဖြစ်စေနဲ့ဉာဏ်ကြီးဖြစ်လာရင်နေရာမကြောက်သွားတာဒုတိဒုတိဖြစ်သွားရင်နေရာမကြောက်အဲ့ဒီမရောက်ခင်ပဲငြိမ်းအောင်လို့ရှုမှတ်ပြီးပယ်ပါလို့နောက်ဆုံးဩဝါဒတရားပေးထားပါတယ်အဲ့ဒါအမှန်ကျေးဇူးများပါတယ်ကိုယ်တွေလည်းကျေးဇူးများတယ် ဆရာသမားတွေလည်းကျေးဇူးများတယ်တရားတရားလုပ်ငန်းစဉ်တွေလည်းကျေးဇူးများတယ်မြတ်စွာဘုရား၏သာသနာကြီးတစ်ခုတွေလည်းဂုဏ်ကျက်သည်ရှိတယ်အမှန်ကောင်းပါတယ်ဒီတိုင်းကျင့်လို့ရှိရင်သိကောင်းတာကွာအဲဆိုရမယ်ဖြစ်ပေါ်လာညာစိတ်ချမ်းညာပယ်ရှားနိုင်ပါစေဖြစ်ပေါ်လာညာစိတ်ချမ်းညာပယ်ရှားနိုင်ပါစေ ပေါ်လာညာစိတ်ချမ်းများပယ်ရှားနိုင်ပါစေသေပေါ် ပါနဲ့အညီจิตသုံးအထုံနိုင်ကြ၍မိမိတို့လိုရှိရသမိုင်းညာပူညာတို့ရဲ့နိဗ္ဗာန်ချမ်းသာကိုသင်ညာသာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း 1326ခုနှစ်နဒေါ်လစုတရက်နေ့ရန်ကုန်မြို့သာသနာရိပ်သာ၌ဝိပဿနာတရားစတင်ပြတာသည့်15နှစ်မြောက်အထိမ်းအမှမဟာစီဆရာတော်၏ဩဝါဒကိုခံယူပူဇော်သည့်ပွဲနှင့်73နှစ်မြောက်ယောဂီထောက်ပံ့ရေးနေ့ဒီအထိမ်းအမှပွဲတွင်ယေရှုရှင်မဟာစီဆရာတော်ဟောကြားတော်မူအပ်သောမူလပဏာတ ။ရှူလတိစကတုတ်ပါဠိတော်ဗုဒ္ဓပူဇနာကာရတရားတော်ကြီးပြီးဆုံးပါမည်ခင်ဗျာ။နတ်လူတာဓုခေါ်စီတော်